ယေရှုရှင်မဟာဗုဒ္ဓမြတ်ဆရာတော်ဘုရားကြီးမဟာမြိုင်ဒေါစခန်းအတွင်းရှိရဲ9လ2012ခုနှစ်တွင်ဟောကြားတော်မူသောအတား၅ပါးအသွာ၅ရောက်တရားတော်လူကျင်တာတရားပဲဒီပါတင်ပါတင်ပါဟုတ်တော့ဒီလောက်ဥစားပြရမယ်ဖြစ်လို့ဘူးအပြန်လမ်းကောင်းမှုလုပ်ဖို့ဟုတ်ရဟင်အပြန်ဟွာလမ်းပေါင်းတက်အောင်လုပ်နိုင်မှာမလားဟင်ကျိုးရဟိုခက်ပြန်လာရတော့ကျိုးစားနေဟုတ်ပါတယ် အေးပြောမှာပါဗျာဒီလိုသားမှာအေးအေးအပြန်လုံးကောင်းမှုလူသေးတယ်ဗျာမှန်ပါဗျာအဝင်ကတော့ပြင်ကြကန်းဆောင်ဦးလို့ထင်တယ်ဟင်အေးကြကန်းဆောင်ဦးလို့ဟုတ်တာဗျာဝင်ကတော့လူပေါ့ပါဟင်ပြီးတော့ရတုံးသွားပြီးခွန်ရဲဝင်နေတယ်ဗျာဟိုမမတ်တတ်တော့ပျောက်သွားပြီးတော့စိတ်ညစ်လို့ပြန်လာတယ် ဒီလိုကေရောမဲဖွာကဘာလို့ပြောင်းအောင်ဆောက်ပေးထားလို့မဟုတ်ဘူးဗျာပြောင်းတရားမထုတ်တတ်ပဲဖြစ်သွားရောဗျာပြီးတော့လူကျင်သွားအပြင်းစတယ်ဆိုရင်တော့ဝင်းပြင်းတွေကနာတော့ရုပ်ပြောပဲကွာစတဲ့နေရာပြင်းရှာပြီးအပြင်းဖောင်းအောင်ဒီလိုကြီးလုပ်တော့နာလာမာပြီလို့ထင်လို့တပည့်တော်လဲခိုးဟိုနဲ့တပည့်တော်မကြောက်ဘဲနဲ့ညီမနဲ့ကြောက်ခါကြီးပြန်လာတော့ဘုံဘုံရစိတ်ဆုံးသွား ဟိုကပေါ်လာဘာလို့တည်ရတာလို့ကမရတာလည်းမရခုနှစ်ရက်တရားကတော့နားလို့ပါအကျိုးတော့ရှိတယ်ဗျာမဆိုင်ဘူးဘွားရဗျာဘွားကဘွားကိုယ်တိုင်ဝင်ပြီးရှောက်နေလို့မရတာသူခိုင်းတာလုံးမရမှာပေါ့ဟုတ်ပါဗျာဟုတ်ပြဟုတ်ပါဗျာပြီးတော့ပထမအထုတ်တာကိုသိရအောင်လုပ်အေးအေးသွားပြီအဲ့ဒါကို ပထမစလည်းသုံးရတယ်ဆိုအဲ့ဒါကြီးကိုပြင်မမြင်မြောင်လုပ်နေတာကျဲသွားပြီပေါ့ဘယ်တော့မှရဘူးဟုတ်တယ်ခင်ဗျာအမှန်ခိုင်းနာပွားရရှာခိုင်းနာမဟုတ်ဘူးအမှန်ခိုင်းနာအဲ့ဒါဒီမှအမှန်ခိုင်းနာရှာခိုင်းနာမဟုတ်ဘူးဟုတ်တယ်ပါဗျာရှာနေတယ်ဟုတ်ပါဗျာအပွားတွေ့မှမလို့အမှတ်ကတွေ့မှလေအဲအမှန်ခိုင်းနာမှား เมื่อเดือนละบาลุมามาลงพ่อมาดูอีกทีออกเลยคนน่ะดูอยู่แล้วโหงาบาดีลาบนอกันลงออกเลยมาดูอีกทีออกมาดูอีกทีออกพ่อยาบาลุมาอะไรลงมาดูอีกทีออกเวลาที่กาไปพ่อยามาดูอีกทีออกพ่อยาดาเว้ยบาลุมาดาได้ไม่ยินมาดูอีกทีออกพ่อยาบาเตียมาไม่ชาเนี่ยพ่อยามาดูอีกทีลูกရှိရင်အဖွာကြီးအဖွာ မှတ်နေတဲ့အောက်ကရှုွက်ကသူ့ဟာသူပေါ်လာဘယ်မှမတွေးလေအဖွာအဲ့ဒီရှုွက်ကြီးကထင်းနေပေါ်လေဘာမှမတွေးလေအဖွာရှုွက်ကြီးကဘိုးထင်ရှားနေပဲဖောင်နာမဖောင်နာကြီးကဘိုးထင်ရှားလာတယ်ပိန်နာမပိန်နာကြီးကဘိုးထင်ရှားလာတာပေါ်ပွားအဲ့ဒါမတွေးခြင်းမပွားရမတွေးခြင်းအောင်ခိုင်းတာပွားရမခိုင်းတာမမီလားအဲ့တော့ဖောင်နေပိန်နေပွားတာမှတော့မဟုတ်လား ဟုတ်ကဲ့ဗျာဒီမှာဗျာမှားပါဒါပဲမှန်အောင်ပါဒီကြားတဲ့ကအဖွာကြောင်တို့လေးကြောင်ပြောမှတို့တို့မှပြစ်တာအဲသူကပင်တာဒါမှနေတဲ့ကြားတဲ့ကအဖွာနာကျင်လိုက်ခဲမှုတွေပေါ်မှာပေါ့မပေါ်နိုင်ဘူးဟုတ်ဟုတ်ပေါ်တဲ့ကအဖွာစိတ်ပဲများတယ်ကြည့်လိုက်နားတဲ့ဘက်ကိုစိတ်ကအယုံညာနေရင်နာရာသာလိုက်မှပြလိုက်ဟောက်နာပင်နာပြုတ်ပြလိုက်ဟုတ်တော့ အဲ့တော့နာရာမတော်ဖွာရအဲနာရာနဲ့ပြီးသွားမှာပေါ့နာရာမမရင်တော့ငါပေါင်းကြီးပဲလို့ငါချစ်လုံးကြီးပဲလို့ငါပဲလို့ဒီမဆုံးကြီးငါပဲလို့ဒီတိုင်းကြီးတာတာထိုင်နေရင်တော့နဲ့အတွေးတွေဝင်မှာပေါ့ပွာရအတွေးဝင်ပြအောင်မခိုင်းတာဟုတ်နော်အဲ့ဒီဘွာနာရာပြောက်ပလားပြောက်ပြီးကိုလိုကိုပြန်လို့ဖောင်းနာပင်တာဟုတ်ပါဖောင်းနာပင်နာဘယ်တော့လုံးနေနေဘွာစိတ်ကပဲထွက်ဦးမှာပဲပြေးဦးမှာပဲ သူအောက်ပိုင်းညာနေတော့အဲ့လိုပဲလူတွေနဲ့တောင်းလျှောက်နေသွားတာလေဟုတ်နော်ဟိုထက်ညာနေကြမှာဖွားမတွေးတော့တာအောက်ပိုင်းညာနေမှာအတွေးနဲ့တန်းလန်းနဲ့ညာပွင့်တာဖွားအတွေးကယူဆိုင်မနေနဲ့သူကသူတွေးတာဘုရားကိုကဘုမကြိုင်ရပါလေဟိုတော့ဘုဘုရားပွဲလားမှန်ပါဗျာဒီသာယုံတွေုံပြိုင်လို့ပဲလေပြိုင်မှာသူကလည်းဟိုလိုတွေးတာလည်းတွေးမှာအဘွားကလည်းမှတ်တာမှာအဘွားဘက်ကအမှားဘက်ကအာသာသွားရင်ဟိုတွေးတာ ရှုံးသွားမှာပဲလေသူကသူဇာတိမှာပဲလေမှန်ပါဗျာဘာလို့သူသွားပြောလို့ဇာတိမှာပြောလို့မရပဲလေသူ့ရဲ့စိတ်မှန်ပါဘာလဲမှတ်တာမှတ်ဒီဘက်ကအာကောဟိုဘက်ကလည်းနောက်ဆုံးထားပဲလေမှန်ပါဗျာဟုတ်ပါတခါတည်းဒီနာအမှန်တခါတည်းကိုနာဟုတ်ပါလေဗျာပြင်းပြပါဘောရပြောပါပဲ တို့မချင်မနာဖြစ်လာတာဘုံဘုံကြီးတော့မကြောက်ဘဲနဲ့တို့လာကြောက်မကြောက်ပါတော့လောက်ကိုဘုံဘူးဟေးဟေးတွေ့မှာပဲနော်မားပြီသူတို့ပြန်ပြေးလာတယ်တော့မာရမမာရခွာလုံးမမဖြစ်နဲ့မှန်ပါဗျာဆရာအထားရင်ဟိုဒုစာလို့ပြောမှာပေါ်ပါယုံနာနှစ်ပါးလုံးအကုန်လုံးသူ့ကိုအလိုက်တော့တာယုံနာနှစ်ပါးလုံးအဖွားကဘူလာအတာစိတ်မမအဖြစ်နဲ့ အဲ့တော့ငါငါငါလုပ်ချင်တာလုပ်နေတာပေါ့မှန်ပါဗျာဟင်ရုပ်နဲ့အနာနဲ့အဟင်အထားလိုက်တော့ဒုစာရဆိုတာကဆရာကမညာမတောင်ဆုံးမနိုင်ခွင့်ရှိသေးဟင်မညာမတာဆုံးမလိမ့်မယ်တဲ့အဲ့ဒီဆုံးမခံနိုင်အောင်ဟုတ်ကလားဗျာမရမှာတဲ့ဘွားရအဖွားပိုင်ဆိုရင်အဖွားစိတ်ကိုဘယ်လောက်ထားမှာတော့ဆိုတော့ 气都不足的，没得就是开酒多。都妈子，一来我们，一来这里，四代满人都怕这个。哈哈哈哈哈，人都怕个农吉利了，神呢，通通通通死的啦。是吧？哎？哎？啊，农吉利大神，气都不足啊，来花呀！他不看你去垫比多来人，闹岁人闹来，天天把他花呀。 ခြေထောက်ကရှေ့တိုးရင်သူလည်းအလိုက်တင်လေးပါတာဖွာလို့ထောင်းထောင်းထောင်းထောင်းမဟုတ်ဘူးကာတိကံလာမလိုက်ဘူးဟုတ်လားကဲပါလေအဲ့တော့ဘာပြောနေတာလဲကာတိကံလာလိုက်လို့ဖြစ်နေလားဟင်တခါတည်းချီဘွားလေးပဲဘယ်လဲလိုက်လို့ရှိရင်တို့လူကြီးတို့မစိုးရလဲဘယ်ပဲအလိုက်တင်လေးပါလာမဟုတ်ဘူးလားညာနဲ့အလိုက်တင်လေးပါလာကိုမတင်ပြလိုက်သူပြင်ပေးတယ်အဲ့ဒီပြင်ပေးတာတော့မှတ်ပြီးကြိုးစားလွယ်တယ် ကုမဒေတာတဲ့ဖွာရဒီပြီးတော့ဒီလိုဖြစ်တဲ့ပဲ့နဲ့ညတဲ့ကြည်တာမချွေးမချမ်းသေးကြအမိုးလေးလျှောက်လို့မရဘူးအလိုလေးလျှောက်လို့မရဘူးဟုတ်နော်ဟင်အချင်းကြီးအောင်လည်းဘူးမလျှောက်နဲ့သူမှဟိုးလို့ဆိုပြီးလိုလေးမလျှောက်နဲ့ရှိရှိတိုင်းသာပြောချလိုက်ဓမ္မဆရာကပြင်ပေးလို့ရတယ်အဖွားတန်ကိုမင်းဆရာကနားထောင်လို့ရတယ်ပြန်ပါဗျာအဖွားဘာပြောတာလဲဘွားအာယုံပဲရောက်နေတယ် အဖွားဘာဖြစ်နေတယ်လဲဆိုတာဆရာဖြစ်သူကနားကချလို့မရဘူးဖွားရအဲ့ဒါပြီးမှဖွားဘာလုပ်ဆိုတာကိုညွှန်ကြားတာဟုတ်နော်နိအဲ့လိုမှရတယ်အဲအဖွားဖြစ်တဲ့အတိုင်းဖြစ်လို့မှတ်မရဘူးလို့ပြောဟုတ်တို့တို့ကဖြစ်တာလေတို့တို့ပြောမယ်လူရှိပါဘူးဗျာတရားလည်းတို့ဒီမပြပါဘူးဗျာဖောင်းနာကြီးပိန်နာကြီးကဖောင်းမရပိန်မရဗျာလုံးလေကြပြေးရ ရေနာစီဘုံပိုင်ရှာမလိုက်တယ်လို့ပဲကြာမှန်ပါဘူးရေနာစီဘုံပိုင်ရှာမလိုက်တော့ဘာပဲလဲလို့ဟင်ဆွဲမရငင်မရထင်တယ်မှန်ပါဗျာဒီအဲ့ဒီတိုင်းကြီးပေါ့အဲ့ဒါကြီးဘောကဘေးမှနေနေဟောဒီငါပဲရင်အုံကနေတက်တက်ဒါဘုံဝင်လေးခေါ်တယ်မှန်ပါဗျာစိတ်ထိုင်မတိုင်းဟောဒီကိုကန့်လာနေထိုးတာဟောဒီမှာတူနဲ့ထိုးတော့ခံရတယ်ဟောဒီအောက်ပါလက်ဝဲယူအောင်မှာနှလုံးသွင်းဖို့ပူလား မှန်ပါဗျာတွေးဆင်းတဲ့နေရာလေမှန်ပါဗျာကျုံမိုင်တော့ဒုံလည်းဟောစိတ်ချရင်မူသိပါတယ်ဗျာတွေးကြနေတာလေဒိတ်ဒိတ်ဒိတ်ဒိတ်နဲ့ဟောဒီဘက်ကဒီလိုအောက်မှာအဲ့ဒီကိုကန့်လန့်ကြီးထိုးတာပါလားမှန်ပါအဲ့ဒီခါကျအပွားဒီဖောင်းကအောက်တီမတက်နိုင်တော့ဘဝင်လေးအောက်ကနေပြီးတော့ခံထားတာလေဘဝင်ညင့်နေဆိုတာအဲ့ဒါပြောတာအဖွာရဘဝင်လေးကွင်းတော်ဝဲဒီတက်ပြီးတော့ပိတ်ထားလိုက်တာလေ အဲ့ဒီခါကျဟောဟောဒီကလေးတွေတရားတော်တာတို့တို့လေးသိပါဘူးတဲ့အာကြီးဖွာကပေးစုဂျင်းညွန်သလုံးနောက်တော့နှခေါင်းငယုငယုဒီနဲ့ပုတ်ထားတယ်လို့ခံရမယ်ဒုက္ခနဲ့ရတာပြောတာမှန်ပါဗျာဒုက္ခနဲ့ရတာပြောတာဟင်အဲ့ဒါတော့ဒီခံရတာဘယ်လိုမှကိုမှလို့မရတော့ဘူးဘွာကြီးအောင်တော်ကြီးတက်တက်ကြီးမင်းတင်ကြီးဟင် အောင်တောင်ကြီးရောပါသေးသလားတို့တော့အောင်နာကြီးရောကြက်ထာကြီးရောနာရမြခန္ဓာကြအတင်းကြည့်နေတဲ့စေကြောင့်ဘိုင်းများလေးရဘယ်မှမကြက်နဲ့ဒီလိုလဲနေတာကြီးပဲမြည်အဲ့ဒါတမျိုးတခါတော့ဘာမှမမြင်တော့အဲ့ဒါနဲ့စိတ်ကကြာကြာတော့ဘုရားကလေးကလူကြီးနာသွားလို့ဖြစ်တာဘာရမှန်ပါ သွားကလေးကကြည့်မယ်ဆိုသွားရင်မဖြစ်ဘူးလေမှန်ပါဗျာပွဲကြီးသမားကကြည့်မယ်လို့သွားတာကသူညတာသုံးတီကြည့်လိုက်လေကြည့်ရင်းနဲ့နောက်တော့စားရည်လေသွားတာဘာကလူချင်းလို့ယူမယ်ဆိုသွားတော့ခံရတာပေါ့ကြည့်မယ်ဆိုသွားတာမမဟုတ်ဘူးမှန်ပါဗျာတရားကြည့်တယ်ရှုတယ်မှတ်တယ်လူလူပဲလေပွဲကြီးတာလည်းလူလူပဲလေမှန်ပါဗျာပွဲတာလည်းဥသာကုန်ကြီးရလို့ဒီကလည်းရှုပွဲဟာသာကုန်ပဲလေမှန်ပါဗျာတရားသူပြလာချင်းလေးသူကိုသိတဲ့အတိုင်းမှပေါ့ခွာရ ဟိုတော့အောင်တယ်လို့ဒီအောင်တယ်အောင်တယ်ပဲမှန်တယ်အောင်တယ်အောင်တယ်မှတော့ဘောအရိုးဝင်ဝင်မရအောင်အောင်တယ်အောင်တယ်မမရင်ငါပိုင်ကြီးပဲလို့ဖြစ်နေတယ်ငါဒီတိုင်းကြီးမှနေပဲနေညနေတဲ့စိတ်ကကိုယ်ပြန်ပြီး၆တော့မှလှမ်းတော့မှာပေါ့မှန်ပါဗျာဟင်မချောမလောက်အထိုးဝင်ဝင်မရအောင်တော့အောင်နာအောင်တယ်ဖွာသိသလိုရမှမှတ်ထားလို့ရင်ဘယ်လိုမှရမယ်ဆိုရင်နာမည်ကလည်းမဆိုင်ဘူးမှန်ပါဗျာဟုတ်တော့အောင်တယ်မမတက်တယ်မမအင်းတယ်မမအဖာဖို့ဖွာကြည့်သလိုမှာ လူကျင်တာတော့အခုဝင်မရအောင်မခိုင်းတာပဲဟုတ်တယ်နော်ဒီအဲ့လိုမှနေရမှာဟဲ့ဘာမှလုံးလို့မရဘူးဘို့တို့ငါပြောတာနော်ဟောနောက်တော့အဒီကန်နိုင်ရတယ်မရတော့ဘူးကြံလည်းမကြတော့ဘူးဘယ်လုံးမှလုံးလို့မရတော့ဘူးဒီဟောလို့မရပိန်လို့မရနဲ့ဆိုတော့ကဲနင်းဖြစ်ဖြစ်လို့ဖြစ်သူပြီးနှုတ်ပြလိုက်တော့မှန်ပါဘူးဟောလို့ထိုင်ပြီး သိယုံလေးသိနေတော့တယ်မှန်ပါဗျာအတိလေးပဲပေါ့တို့ဘွားတို့ဘာလဲခေါ်တော့ဟိုဘွားအိမ်မာနေတော့ကအိမ်မာလျှောက်ကြည့်လို့တွေ့တာကိုရှုတယ်မှတ်တယ်အဲ့ဒါရှုမှတ်တတိဖောင်းတဲ့ပင်နဲ့မှတ်တာရှုမှတ်တတိအိမ်မာရှိတဲ့ပစ္စည်းကိုအိမ်မာနေရင်ကြည့်တယ်လို့ဟာမျိုးပြောတာအောင်မေတ္တိဆိုတာဒီကနေပြီးဘွားအိမ်ကိုလှမ်းပြီးတော့တတိရလိုက်တဲ့အခါပေါ်လာတဲ့အမှမျိုးပြောတာအဲ့ဒါကိုအောင်မေတ္တိခေါ်တယ် ဟုတ်ပေါ့ဒီကိုဖောင်းနေပိန်နေဆိုတော့ရှုမှတ်တတိမရတဲ့အချိန်လွတ်ပြလိုက်လုံးလုံးမရဘူးပဲဟင်ဟောကဘုံဝင်တွေကတက်ခံထားပြီလေဘောလုံးဝင်တဲ့ပြောရင်ဟိုကကွင်းတော့ဝဲတော့တက်ပြီးထားတော့ဟိုရှိမထိုးဖောက်နိုင်တော့ဘူးပေါ့ဟင်ဖောင်းလို့မရပိန်လို့မရဖြစ်ပြီလေဒီဖြစ်ခြင်းလို့ဖြစ်ဆိုတော့ကိုယ်အဲ့ဒီကျုပ်ပဲဖြစ်တဲ့ဖောင်းပိန်တွေကအတိလေးသာကတ်ထားတာအဲ့ဒါအောင်မေတ္တိခေါ်ဟုတ်ပါဗျာ ကျုံမာတတိနဲ့အောင်မေတတိခွဲသလားကျုံမာတတိတော့ဖောင်းနေဝိနေနဲ့မှတ်တာအပြင်ကမှတ်တာပြောတယ်သူကတွေးခွင့်မရအောင်အောင်မေတတိကပရမဘောအောင်ဖော်ထုတ်တဲ့ဟာတရားမြင်အောင်လို့အောင်မေတတိကတောင်းယူရတယ်နှစ်ခုလုံးလုံးရတယ်ဟိဒါလိုကြတော့ဝိတေနဲ့ဝိသာရလို့သုံးပါပေါ့ဟုတ်နော်ဒီမှာတော့ပါဖို့ဟိုရှုမှတ်တတိနဲ့အောင်မေတတိလို့သုံးပေါ့ အဲ့တော့ရှုမှတ်တတိမှဝင်လို့မရရင်ဝင်ကိုမနေနဲ့ပွားကြအောင်းမေးတတိလေးလေမှန်ပါဗျာဖောင်းရင်ဖောင်းပင်ရင်ပင်ရှိခြင်းရှိမရှိခြင်းဒီရှုွက်တဲ့အတိလေးကိုကတ်ထားလိုက်စိတ်အနာယူလိုက်သဘောပွားရမှန်ပါဗျာတို့တို့ကတော့ဘယ်လိုမှမတတ်နိုင်တော့အနာယူလိုက်သဘောပွားရဟင်နာယူပြီးဘာလုံးမှမလုပ်ဘဲနဲ့အဲ့ဒီညာစိတ်အေးလက်အေးလေးနဲ့နေလိုက်သဘောပွားရဟုတ်လားမှန်ပါဗျာဟင် အဲ့နေလိုက်တော့ဟောအဖွာကမှမရှုပ်ရင်ဟောသူလည်းမရှုပ်တော့ဘူးဗျဘဝင်တွေကလိုလိုကြသွားတာဘဝင်တွေကြတော့ဖောင်းပွင့်တွေကဟိုရင်နံဒီတို့ဟာလားဟိုအခေါ်တော့အောက်ကရှာသေးတာတင်ပါဘူးရှာသေးတော့ဟာဒီကလှုပ်တုပ်လှုပ်တုပ်နဲ့သူဟာသူထားလှုပ်တာတင်ပါမှာထားလှုပ်လဲနေဟာနေလှုပ်ခြင်းလှုပ်မလှုပ်ခြင်းနေသူကတော့မှတ်ကိုမှဘူးတီယုံနေတီနေလိုက်တာမှန်ပါသိအေးအောင်ကိုနေလိုက်တော့လား အောက်ကဘဝင်ကြသွားလေသူဟာသူတက်လာလေဘဝင်ကြသွားလေသူဟာသူတက်လာလေနဲ့ဩအိမ်ပြောလို့ရှူသလိုပုံမှန်ကြီးဖြစ်သွားတာဗျမှန်ပါဗျာပုံမှန်ကြီးဖြစ်သွားတာတော့အမောမပြေသေးရှူဘူးဗျာတို့ကမှန်ပါအာယူနေလိုက်သေးတယ်ဗျာမှန်ပါဗျာဟင်အမောပြေအောင်ကိုနာယူလိုက်သေးတယ်ဘွာမှန်ပါဟင်အမောပြေပြီဆိုမှသူဖောင်းဖောင်းနာလေးတိုင်းကိုကဖောင်းတယ်လို့မှတ်ချက်ပေးလိုက်ရုံအဖွားဝင်မရှုံးနဲ့ သူပင်ရင်ပင်နေလို့ကမှချက်ပေးယုံဝေမရှုံးနဲ့ဟင်ဟင်အဲ့ဒီနည်းနဲ့ကိုဟာဘူးပြင်နေရတာဖွာမှန်ပါဗျာအဲ့ဒါစာလူတော့အဖွာအဲ့ဒါစိတ်ဓာတ်တက်ကြွလို့ဖြစ်တဲ့ယောဂတဲ့ယောဂမှန်ပါဗျာဟင်မှန်ပါဗျာစိတ်ဓာတ်တက်ကြွလို့ဖြစ်တာဟင် အဲ့ဒီတက်ကြွလို့အဲ့လိုဖြစ်လာတဲ့ခါကျတို့နင်ဖြစ်ခြင်းသလိုဖြစ်ဆိုတာဥပိ္ပခာပြုလိုက်တယ်လို့ခေါ်တယ်မှန်ပါဗျာဟင်မှန်ပါဥပိ္ပခာပြုလိုက်တာလေဒါပြီးကိုယ်စိတ်ကလေးအဲတီယိုလေးတီးပြီးအေးချောင်းအောင်နေလိုက်တော့ပါတာတိလောက်တာလေပါတာတိလောက်လိုက်တော့မှဟိုကဖောင်းနေပိန်နေတွေကသူ့ဟာသူပေါ်လာတော့ဓမ္မဝိစီယဖြစ်သွားတာပဲလေဟိုဘုဇင်ခုနပါမှာတတိနှုတ်ပြီးတော့ဟိုအပေါ်သုံးပါဟာအဲ့ဒါတက်ကြွတဲ့ဒီလိုတက်တဲ့သမားများအတွက်လောက်လာတာလေ မှန်ပါဟင်ဝိရိယပီတိပတ္တတိပေါ့မှန်ပါဗျာဟင်ဝိရိယရဲ့ပီတိရဲ့ပတ္တတိရဲ့ဟွာဟင်မှန်ပါဟုတ်ဘူးလေဥပိ္ခာရဲ့ပိခာတမာတိပတ္တတိပေါ့ဥပိ္ခာရဲ့တမာတိရဲ့ပတ္တတိရဲ့ဘုဇင်ခုနပါမှာတတိနှုတ်လိုက်ရင်အထက်ကတော့သုံးပါလေမှန်ပါဗျာအဲ့ဒါကိုကိုဘာလို့တက်တဲ့သမားတွေတက်သမားတွေတို့ကိုပြင်ပေးတဲ့ဟာမှန်ပါဒုစာလိုတော့တိတ်ကြွပြငွေစိတ်မြင့်သောခါဆို มีขาสมาธิปัตตาจิกวาอิบุสิตาเอ๊ะအဲ့ဒါဘုဇင်ဘွားတယ်လို့ခေါ်တယ်ဘွား။နင်ဖြစ်ချင်သလိုဖြစ်ဆိုတာဥပိ္ပခာလုပ်လိုက်တာပြောတာဘုဇင်ဘွားတယ်ဆိုလို့ဘုလိုဥပိ္ပခာဥပိ္ပခာလို့ဘွားခိုင်းတာမဟုတ်ဘူး။မှန်ပါဗျာ။ဟုတ်ကလား။ဒီဒုံတော်ဖြစ်တာလေ။ပြီးတော့တော့ပါတာဒီဆိုတာကိုလေးအေးအောင်ထားလိုက်တာမဟုတ်ဘူးလား။ယူွက်တဲ့အသီးလေးကပ်ပြီးတော့အေးအောင်ထားလိုက်တာဒါပါတာဒီခေါ်တာ။မှန်ပါဗျာ။အဲ့ဒါပါတာဒီဘွားတယ်လို့ခေါ်တာပေါ့ဘွားရ။ ဘေးအဲ့လိုဖြစ်တော့ကိုပီတိတိတ်ပြီးဖြစ်လာတာပေါ့စိတ်လေးကြီးလာမှာပေါ့အဲ့ဒါပီတိခေါ်တာပေါ့ဒါတော့အဲ့ဒီဘွားလူတက်တဲ့ဟာတွေကိုကုလေဟာမှန်ပါဗျာဟင်ဟင်ကုတာပါမလားတို့ကြောင့်ပါမယ်ဗျာတို့တော့ကတော့အဲ့လိုလုံတာပဲလေဘာတော့ဖောင်းလို့မရဘယ်လိုမရတခါတည်းနေနေကင်းနေကြနေပြီဆိုရင်ဘယ်လိုမှမှန်မြန်ကဲနေဖြစ်ချင်လို့ဖြစ်မှန်ပါဘူးလို့ပြလိုက်တော့လားကျိုးပဲကျိုးကိုမရှိတော့ဘူးမှန်ပါဘူးဟုတ်တော့ ဖြုတ်ွက်တဲ့အတီလေးနဲ့အနာယူလိုက်သဘောဖွာရအနာယူလိုက်တော့ကိုလေးပြန်ပြီးအေးသွားသဘောဖွာရပါတာတိဖြစ်သဘောဟင်ပါတာတိပြီးရင်တော့တကယ်ကြီးလာသဘောပြီးပြီးဖြစ်သဘောဟင်အဲ့ဒါကိုဘုရင်ပွားတယ်လို့ခေါ်တာဟင်လို့တာပါမလားဒီတော့ဘွားဘာဝေဒနာမှမရှိပဲအင်းနာလည်းမဟုတ်ကြတာလည်းမဟုတ်ဘာအောင်နာတော့နာလည်းမဟုတ် မှားလို့ရပါရဲ့နဲ့အပြင်းထူတာကြတော့ဟင်အဲ့ဒါရောကြတဲ့စိတ်ပြော့စိတ်ခေါ်မှာပေါ့ဝိရိယလျှော့ကြတဲ့စိတ်ပေါ့အဲ့ဒါကြတတိလွတ်လိုက်ပြီခုနကဘုဇင်မှာအောက်သုံးပါလေဟင်ဟင်ဓမ္မဝိစီရရဲ့ဝိရိယရဲ့ဘာရဲ့တို့ဟင်ဟင်ဟုတ်ကလားဗျအောက်အောက်သုံးပါဗျကိုကပိခာသမာဓိပါတာတိဒီကဘာတို့ေတို့ဘာလို့နေမေး ဝရိယပီတိဓမ္မဝိထင်တာလေဓမ္မဗျာဟိုကပိခာသမာဓိဟိုကဓမ္မဗျာဟိုကဥပိခာရဲ့သမာဓိရဲ့ပါတတိရဲ့ဒီကဝရိယရဲ့ပီတိရဲ့ဟုတ်နော်ဓမ္မဓမ္မဝိသယရဲ့ဓမ္မဝိသယဆိုတာလှုပ်တုပ်လှုပ်တုပ်အဲ့ဒီဘောနေတာလေးကိုဓမ္မဝိသယခေါ်တာဖြစ်ပြက်ကလေးလှုပ်ရှားမှုဖောင်းတာပိန်တာလေးပေါ်တာကိုဓမ္မဝိသယပြောတာဓမ္မဝိသယတော့လိုက်ရှားတာမဟုတ်ဘူးဟုတ်နော်ပီတိဆိုတာကဘွားရ သူဖြစ်ပြီးဖြစ်တာရှိတာကိုလုတ်တာမဟာရင်ကိုကိုကိုရလုတ်တာတဲ့နင်းတော့မရလို့နင်းဘက်နဲ့သူကိုဆိုးတော့ပေါ့ပြင်းတဲ့လူကအဲ့လိုသွားပြောညာမလုပ်ပါဘူးဟင်တိတ်ကလေးကြီးအောင်မွေးရတယ်ပေါ့မွေးပြီးမှမှားရတယ်သူကစိတ်ကိုမြောက်ပေးရမပေါ့ဗျာသူကရံလုပ်ပြီးမခံရဘူးပေါ့ဗျာဟုတ်ဗျာအဲ့ဒါကိုဘာတော့ဉာဏ်ဝရိယပီတိဓမ္မဝိလို့သုံးတာ ။ဒါကဟိုဘာဝနာစိတ်လျောနေတော့ခါပေါ့။မှန်ပါဗျာ။ဟင်ပြင်းသူကုဖို့ပေါ့။မှန်ပါ။အဲ့ဒါကပြင်းတဲ့လူကုဖို့ခန္ဓာကဟိုပထမပြောတာကဖွာလူစိတ်ချမ်းသာကြီးနဲ့လုပ်လူကုဖို့။မှန်ပါဗျာ။ဟင်ဟုတ်ဗျာတချွာပြန်လို့သိညင်တော့ခါပိခါတမာတိပေါ့။မှန်ပါ။ပတ္တတိဝါဤဘူးစင်တာဆိုဥပိ္ပခာရဲ့တမာတိဆိုတာတိလေးငြိမ်အောင်လို့ပေါ်ပွားရ အေးယူတပေါ့မာတာတိဆိုကူလေးပါအေးလာတပေါ့အဲဒီခါကျသူ့ဘာသူဖောင်းလာပြီးကငုတ်တုတ်ငုတ်တုတ်တဲ့ပေါ်လာတာအဲဒါကိုတို့ကကိုကိုအေးအောင်ငိမ့်အောင်ကိုလိုက်ကိုဖောင်းတဲ့ပင်နဲ့မှတ်ကိုမနေဘူးဗျာလုံတို့လိုတယ်နဲ့အနေလှုပ်ချင်းလှုပ်မလှုပ်ချင်းလေအင်းအနာယူကိုနေလိုက်တော့လားမှန်ပါဗျာအမောလည်းပြေးပြီးသူ့ဘာသူဖောင်းတာပင်နာကြီးသူလန်းသူသွားနေပြီဆိုမှကိုကနောက်ကလိုက်တင်လေးလိုက်ပြီးသူဖောင်းဖောင်းနေထားမှထား တုံပိင်ပိင်နဲ့ထမှထားဖို့ပွားရမှန်ပါဗျာခဲရင်နာမှာတယ်ဒီဒီကြပွားရပါ့မလားပွားတစ်ခါပြန်ကောင်းပါဟိုအဲ့ဒီတရားဒီကြပွားရပါ့မလားဆိုတဲ့ဒီတရားပြန်သွားဟုတ်ကလားတဲ့ရင်ကြောင့်ပဲရံသွားနိုင်လားမသွားနိုင်လားဒီကြောင့်ကလည်းယူရှင်နေရာလည်းမပိတ်ဘူးပြလားလေးတည်းတည်း ဟိုမှာရဲ့ဘောကကျူရှင်ပြတယ်ဒီစားသေးတယ်ဟာကောဝေးကလေးတွေတော့တဲ့ပါဘောတဲ့တယ်ညာပြီးတော့သူတို့ကိုယေရှုရှင်အောင်ဟုတ်ပါလားဒီနေ့ရမပြဘူးလားဘောလားဟုတ်ပါအင်ဂျူရှင်ကစကားနားထောင်တာသူတို့ပဲရှိကြပြီညာသူကသူတို့ကစကားနားထောင်ပြီးတော့လည်းစကားကြနားမထောင်ဘောမအေးဟုတ်ကလား ကုသမနာရေးကျွဲလေးလို့ပေါ့များမောတာဘွားနဲ့ရံပြရတာဟာအေးဟုတ်ပါဗျာတခါလေးမအောင်လို့ဘာရခဲခဲကြီးတခုပြနေပြီလို့အဲခဲခဲရွယ်ပြနေပြီဖောင်းမိန်ကတက်မလားခဲခဲနေတာခဲစိတ်ရပါကျာပါလို့တို့ပါစီပြာသူတို့ကလေးဟုတ်တာဟင်မဘောပါ ဟိုတို့ပြောတာဘွားတို့ကတရားအထုတ်တယ်ဆိုတရားရှာတာကိုမရှာနဲ့မရှာလီရှာလီမရလီတင်ပါဗျာဟင်မှန်ပါဗျာရှာလီမရလီမှန်ပါတို့ကအကြည့်အရှုမှတ်ခိုင်းတာတရားရှုတယ်မှတ်တယ်ပွဲကြီးခိုင်းတာပေါ့ဘွားလားတို့ပြောနေကြဆိုသမင်းစားခိုင်းတာမဟုတ်ဘူးဘွားရတဲ့ပွဲကြီးခိုင်းတာသမင်းစားတယ်ဆိုတာကဟိုဟိုဦးရဲဟာကူအောင်ပါလေကူအောင်လို့ပကံနဲ့တို့ကွက်တဲ့ကူအောင်ပါလေကူပြီးတခါတည်းအဲဒီပကံနဲ့ဟာကို ခမင်းပကံနဲ့ဟိုဟိုဟင်းပကံနဲ့ဟာကိုခတ်အောင်မလေးခပ်ပြီးနေရဖတ်အောင်မလေးဒါပြီးတခါလဲဝါအောင်မလေးခွန်အောင်မလေးလုံးယူရတာခမင်းစားတာတမန်ဗျာဟုတ်ဗျာခမင်းစားတာကလုံးယူရတာဒါကကြည်လားမှန်ပါဗျာဝဲကြည်တာနဲ့တူတူပါဆိုမှဟုတ်ကလားအဲ့ဒါလေးအင်္ဂရေကလေ့ကျင့်သွားမှန်ပါဗျာအင်္ဂရေကလေ့ကျင့်သွားဟော ဟိုနိုင်တလောက်ကလေးနိုင်ဝဲဖြစ်ဖြစ်ဘုတ်ဘုတ်တစ်ခုဖြစ်နေထားလိုက်လေညာပဲချင်းပဲချင်းပဲချင်းကပဲချင်းဒီနိုင်ဝဲဆိုနိုင်ဝဲတဏှာကြီးဆိုတဏှာကြီးဝဋ္ထဝဋ္ထအဲ့ဒါကိုဘွားဒိဋ္ဌံလို့ခေါ်ငါဘယ်နည်းရဲ့ဘယ်နည်းနာကြီးဒိဋ္ဌံလေဒိဋ္ဌံနဲ့ဘွားလုပ်ကြည့်ပါလုပ်ကြည့်ဖောင်းတာပင်တာဒါပဲဘွားရဘာမှရှားနဲ့ မှန်ပါဗျာမယုတိသာမှဘာတွေ့မှာတော့မယုသတ္တတွေ့မှာပေါ့မှန်ပါဗျာအဲ့ဒါသတ္တကိုဆုံးအောင်လိုက်ခိုင်းတာပဲမှန်ပါဗျာသူကမယုတိသာစာဤလူတိုင်းသိတယ်ပြတ်လို့စတယ်လေပြောနိုင်ဘူးဒုတိယမေကွန်းဒါဖြစ်လို့လို့စတာနဲ့ရတာလို့ဆုံးအောင်ပလိုက်လို့မှန်ပါဗျာဟင်အဲ့တော့မယုတိသာမှဘာတွေ့မှာတော့သတ္တတွေ့မှာပေါ့သင်္ညသာမှဘာတွေ့မှာတော့ချိုးတာတွေ့မှာပေါ့ဘယ်လိုချိုးလဲချိုးဖို့ချိုးနေပြီးအောင်ထင်ရသားရင်းနဲ့မှတ်ကြည့်လေး မှန်ပါအဲ့ဒါတရားပဲလေဒီလည်းဖောင်းနာမှဖောင်းနာသိမှာပေါ့ဘာတရားမှလာတွေ့ဘူးပိဏာမှပိဏာပဲတွေ့မယ်ဘာမှလိုက်မကြည့်နဲ့ဘာမှလည်းလိုက်ရှာမယ်မှန်ပါမရှာနဲ့ဘောပေါက်တလားပေါ့ဟေးပိဏာမှပိဏာတွေ့မှာပေါ့ဖောင်းနာမှဖောင်းနာတွေ့မှာကိုကပိဏာကြည့်တာပိဏာတွေ့မှာပေါ့ဖောင်းနာကြည့်တာဖောင်းနာတွေ့မှာပေါ့ဒါကလွဲလို့ဘာမှမရှိဘူးမှန်ပါမှတ်တာကြီး မပါများတော့ဘာတွေးဖြစ်ဦးဒီမှာစိတ်ဝင်စားသွားရင်ဟိုအပြင်စိတ်မဝင်စားတော့အပွားအတွင်းမှာစိတ်ဝင်စားတရားမရှိလို့အပြင်လျှောက်ဝေးနေရတာမှန်ပါဟုတ်ဗျာဟုတ်ပါဘူးဟင်ဟင်ဟင်အေးဝေးစိတ်မတင်ရင်အပြင်လျှောက်လေတော့တာမဟုတ်ဘူးလားအေးဝေးစိတ်တင်လေသေးလားလေပါဘူးအထုံးတာပဲဟုတ်ပါဗျာဟုတ်ပါဗျာဟင်အဲ့တော့ဒီဟိုအေးဝေးမှရင်ဖောက်နာနဲ့ပိန်နာနဲ့ ဒါလေးကြီးတဲ့ရှုပါများလာလို့ပွာရာအတွင်းမဝင်လေးရှုွက်ထဲကအကြောင်းကပေါ်လေပဲအတွင်းမဝင်လေးရှုွက်ထဲကအကြောင်းကဘူးထင်ရှားလေပဲဘာမှမပြဘူးဖောင်းရင်ဖောင်းလာလေးရဲ့လှုပ်လှုပ်လှုပ်လှုပ်နဲ့တက်လာတာတွေ့မှာပိန်ပိန်ကလှုပ်လှုပ်လှုပ်လှုပ်ကြသွားမှာပဲပထမဖောင်းပြီးပိန်ပြီးဒါပဲဒီမှာပဲအရင်တော့ကဖောင်းမှန်းပိန်မှန်းမသိတဲ့ဟာတွေခု ဖောင်ပြီးပိန်ပြီးဆိုတဲ့ကတော့ဟုတ်လာတာမဟုတ်ဘူးလားအရင်တော့ဖောင်ပန်းပြီးလို့လားအခုသိလာတာဗျဖောင်ပြီးပိန်ပြီးဖြစ်လာတာဗျမှန်ပါဗျနောက်တော့အဲ့ဒါကြီးသေဝင်တသာမှတ်လာတော့ဘာဘာတွေ့မလို့ဖောင်နာစိတ်ထိုင်ကြလာရင်ဖောင်တဲ့ခါအေးရပိန်တဲ့ခါနွေးနွေးလေးဖောင်နာနဲ့ပိန်နာပြောချင်းတူသလားမှန်ပါ အပြောချင်းမတူသဘောချင်းတူဘူးထင်ရဲ့ဒီချိုဤတန်တကားဒီချိုဤဟုတ်ဗျာဒီထင်ရဲ့ဒီတန်တကားလည်းအပြောချင်းတူတာမှန်ပါဗျာဘယ်မတူရင်ချိုပုံသဘောချင်းလည်းတူနိုင်ဘူးလေမှန်ပါထင်ရဲ့လည်းချိုတာပဲတန်တကားလည်းချိုတာပဲလေမှန်ပါတို့တော့ထင်ရဲ့ဒီတန်တကားလည်းအပြောချင်းမတူတဲ့အတွက်အဲ့ဒီချိုပုံချိုနည်းလည်းတူနိုင်ဘူးလေမှန်ပါဗျာဖောင်းနာနဲ့ပိန်နာလည်းထင်ရဲ့ဒီတန်တကားလိုပဲပွားရမှန်ပါအတူတူပဲဟင်ဖောင်းတဲ့ခါရဲ့ ခံစားရမှုနဲ့ပိန်ကြသွားတဲ့အခါခံစားမှုမတူဘူးပေါ့။အဲ့ဒါဒုက္ခသူပေါ်တာမရှာမပေါ်တာမတွေးပြမပေါ်တာတွေးအေးမပေါ်တာပေါ်ရတွေးအေးအောင်ခိုင်းနေတာပေါ့။မှန်ပါဗျာ။ဟေးအတွေးများလို့အပြင်အာယုန်တွေနောက်အလိုက်များလို့ပူးနေတဲ့တွေးကိုအေးအောင်ခိုင်းတာတွေးအေးရင်စိတ်အေးမှာပေါ့။ တွေးပေါ်မှာပေါ့မှန်ပါဗျာတွေးအကြည့်ဓာတ်ပေါ်ရင်စိတ်အကြည့်ဓာတ်ပေါ်တာပဲမှန်ပါဗျာအဲ့ဒီအကြည့်ဓာတ်ပေါ်မှာဖြစ်ရပြိမှန်ကြည့်တော့အရေးဖြတ်သွားတာပေါ်လို့တမာတိနမိတ်သွားပေါ်တော့ပါလားဗျာဒါသူငန်းသူသွားတာကိုလိုရတာမလို့ဘောဘောဗျာမှန်ပါဗျာလုံးယူရတာမဟုတ်ဘူးဟုတ်နော်အဲ့တော့အေးဤနွေးဤအသွေးအေးလာလို့ဟိုခေါင်းအေးလာအသွေးမရှိတော့လီလီ အဲ့ဒီအေးတာဖောင်းအေးပိန်နွေးလေးကတွေ့တော့တာမှန်ပါဗျာအဲ့ဒါလည်းမှန်နေဖွာရဒီတိဖိတ်မူစားသေးခံလို့သာလုံနေရတာတို့လုံကတော့အစိခံတဲ့ချိန်ဆရာစုမှကြောက်လို့လိုရတာမှန်ပါဗျာတို့စီရနာပါဘူးမှန်ပါဆရာကြောက်လို့လုပ်ခဲ့ရတာတို့ရတဲ့တရားဆရာသမားကြောင့်ရတာမှန်ပါဗျာဟင်မှန်ပါဗျာတို့စီရနာဓမ္မသားတယ်မဟုတ်ဘူးမှန်ပါဗျာဆရာကြောက်လို့ရတာကသုံးမသားလောက်ရှိတာခွာ မှန်ပါပြီမှတ်ပါများလာတော့ဘွာရမမချင်းလဲမှမချင်းလဲမှတို့တော့မမချင်းလဲမှခရမချင်းလဲမှခရမှန်ပါဗျာမှတ်ပါများလာတော့အဲ့ဒီဖောင်းအေးလေးကလေတက်သမားတဲ့ဟုတ်ဘူးလှုပ်လှုပ်လှုပ်လှုပ်သွားပါလားမှန်ပါဗျာလူရတာလေးကလည်းတက်သမားတဲ့မဟုတ်ဘူးလှုပ်လှုပ်လှုပ်လှုပ်သွားပေါ့လှုပ်လှုပ်လှုပ်လှုပ်ဆိုတာနဲ့ဖြစ်ပြနေတယ်ဆိုတာတူတူပါလား ခန္ဓာဖြစ်စဉ်ဖြစ်ပြမြင်တယ်ဖြစ်ပြမြင်တယ်ကျုပ်ွက်တဲ့ဖြစ်ပြမြင်တယ်ဆိုတာအဲ့ဒီလှုပ်ရှားမှုမြင်တာပြောတာမှန်ပါဗျာဟုတ်တယ်နော်မှန်ပါမှန်ပါလှုပ်လှုပ်လှုပ်လှုပ်ဖောင်းလေအေးလေလှုပ်လှုပ်လှုပ်လှုပ်လှုပ်လှုပ်နှွေးလေလှုပ်လှုပ်လှုပ်လှုပ်တဲ့လာတာကိုတို့ရလှုပ်လှုပ်လှုပ်လှုပ်တချို့လေတချို့ယောဂီများကျတော့ရေးရေးရေးရေးလှုပ်ရှားတတ်ပါတယ်တချို့ကျတော့လှုပ်လှုပ်လှုပ်လှုပ်လှုပ်ရှားတတ်ပါတယ်လှုပ်ရင်အရေးပေါ်ဖောက်ဖို့ရေးရေးရေးပြောဖောက်ဖို့မှန်ပါဗျာပြောချင်းတော့မတူတာဘူးလေသဘောချင်းကတော့ဒါပဲ အဲ့ဒီလှုပ်လှုပ်လှုပ်လှုပ်ရိတ်ရိတ်ရိတ်ရိတ်နဲ့ပေါ်လာတဲ့ကသူမမြင်ဘူးတာတွေ့သွားတဲ့တွေ့စိတ်ကအဲ့ဒီခါကျဝင်စားပြီးဖွားပြီမှန်ပါပါသူဘယ်တော့မှဒါမျိုးတွေ့ခဲ့ဘူးပဲမှန်ပါဗျာဟင်ကိုကြောင့်သူသူဘယ်တော့မှမဟုတ်ကိုအိမ်ကကြောင့်ကိုဒီတော့သိခဲ့ဘူးလို့တော့တင်ပါဗျာဘယ်တော့မှမသိခဲ့ဘူးတာအခုသိလာတော့သူတော်တော်ကိုစိတ်ဝင်စားလာတယ်ကွာရမှန်ပါဗျာလှုပ်လှုပ်လှုပ်လှုပ်တွေ့လာရင်လေမှန်ပါဗျာဟုတ်နော်တွေ့လာတာပဲ တွေ့တယ်ဖွမ်းကတော့ရှုခွဲနဲ့မသိတဲ့ဘူးမနဲ့မျက်ခွဲတဲ့ဘူးဒါပဲလို့ကျင်တယ်မမနဲ့မျက်ခွဲတဲ့ရင်ရိတ်ပေါ်တာပဲလေဒီအဲမကြီးကြီးလောက်ရိတ်ပေါ်မှာမဟုတ်လားဟင်အဲတို့လိုလိုလိုပေါ်တယ်အဲ့ဒါကြီးလေအဲ့ဒါတွေးအေးတာသာမို့တွေးညီငါသာမို့ဖြစ်ဖြစ်နေနေတာဟုတ်နော်ဒီအဲ့ဒါကဟိုဘာလို့အပြင်းမကြီးနဲ့ပြောမှရမှာပါတို့ဆန်သေးတယ်ဖြေခါသာဆန်နေနေမဟုတ်ဘူးလား နော်အနေကြတော့တဖြည်းဖြည်းအကြီးကကလေးမျက်နှာပြင်မှာရည်မျက်နှာပြင်ပေါ်လာသလိုပေါ့မှန်ပါဗျာနိလူလူလူဆိုဆန်သေးရတော့ခဏဖွဲ့လူတွေပါနေမပါဘူးလားအဲ့ဒါဒီအောက်တဖြည်းဖြည်းကြသွားရင်ကြသွားသလောက်အငဲချိုင်သလောက်ဒီအပေါ်ကရည်မျက်နှာပြင်လေးကကြည်လိုက်လာတာလေမှန်ပါအခုကတိတ်မကြည်သေးတော့လှုပ်လှုပ်တော့မြင်ရသဘောမှန်ပါဗျာအဲ့ဒါလောက်ဆိုကိုစိတ်တော်တော်ဝင်စားပြီမှန်ပါဗျာမှန်ပါဗျာမှန်ပြအဖွာအဲ့ဒါလေဒီလိုလုပ်တယ် ထုတ်ခြင်းသလိုလို့ထုတ်ခြင်းသလိုလို့ဘယ်လိုလုပ်လို့ထုတ်ခြင်းသလိုလို့ပွဲကြီးသမားကသူပြသလိုကြီးရမှာဆိုလေအဲဒီတော့မှားရမှာကစိတ်ကြည်ကြပြင်လိုက်သူရစီရီပြဖောင်းတာပိန်တာပဲမှမယ်သူကသူဘာမှမပါတော့ဘူးသူရအဲ့လှုပ်လှုပ်ကလည်းတက်လို့မရအောင်ဖြစ်နေတယ် ဟိုမင်းညံလို့ပေါ်တကကြီးမှန်ပါဗျာညံလေးလို့ပေါ်ဗျာဗျာဟုတ်ဗျာဟိုဘာလို့ပြောနေကြဟိုဘုရားသမားတွေတော်ဆိုနှာခေါင်းချင်းဒူပြီးအသက်ရှူချင်းကွဲတာတော့ဘယ်လိုလုပ်မှန်ပါဗျာနှာခေါင်းချင်းဒူအသက်ရှူချင်းမကွဲဘူးလေတမန်ဗျာဟေးခုနကဘဝင်လေးမကြလို့ဖြစ်ရမှာလေတမန်ဗျာလှုပ်လှုပ်လှုပ်လှုပ်တွေ့တဲ့စိတ်ဝေဒနာမှမရောမခံနဲ့နော် ကိုဘာမှဝင်မရှုံးနဲ့ငါဝင်ရှုံးလုံများမယ်ဒါလူပြောနေကြစကားငါဘယ်လိုကြီးဖြစ်အောင်လုပ်လိုက်မယ်အဲဘုံကတုတ်တုတ်ကြီးတွေ့တယ်နောက်တစ်ခါဒီလိုဖြစ်အောင်လုပ်မယ်ပေမဲ့သာကြံဘယ်တော့မှရဘူးမှန်ပါဗျာသိရင်လို့ပေါ်လာလေကိုဝင်ရှုပ်ဘယ်တော့မှရဘူးလေဟုတ်နော်သိရင်လို့ရပါလေပြောပြီးသားလေမတွေးလို့ရပါလေမတွေးတော့သွင်းနေတယ်ပေါ့တမန်ပါဗျာခုနကဟိုအနေထိုင်စားပြုနေပြီမှန်ပါဗျာသိတော့မကြည်သေးဘူး နေတော့ထိုင်သာပြုတ်ပြီးကံမရင်နဲ့နဲ့တင်တော့ဖြင့်ဟိုအကြည်တာလေးပေါ်လာလို့လှုပ်လှုပ်တော့မြင်နေသိနေပြီးဟုတ်နော်စိတ်ရှိရှိနဲ့ရှုပါဘာမှမစင်စားနဲ့ရအောင်မလုပ်နဲ့သိမနော်တမန်ပါတရားသမားမှာအတားငါးမျိုးနဲ့တွေ့ပါအဘအဘအဲဖွာမုံငါမှာထုတ်ပြီးတော့ဘူးတာဟုတ်ပါဘူးဟုတ်ကဲ့ဟင်တို့တဲ့ဘက်ကဘယ်နှစ်ယောက်တော့ ပြီးတော့မေ့သွားတယ်။ငါမေ့သွားတယ်ဆရာ။ဟုတ်တယ်တော့ဆရာမတွေတို့ရတာဗျာ။ဆရာမကဆရာမတွေတို့ရတာသုံးသူမနာလည်းကြိုးထိုးပြတယ်။ဘာတော့။အေးကျောင်းသားတို့ဆရာမတွေတို့ရတယ်ဟုတ်။ဆရာမတွေဆရာရတာဗျာ။ကျောင်းကြီးခိုင်းလို့။ငါရောက်ပြီ။ဒီမှာဆရာ။ဒီမှာဒီငါကျက်ပြီ။ဟုတ်။ဒီမှာငါရောက်ပြီ။ဟိုဖမ်းတဲ့ဘက်ကလည်းဒီငါကျက်နဲ့ငါရောက်ပြီ။ဒီမှာဆရာ။ဟိုဟိုကလည်းတူးတဲ့ဘက်ကလည်းငါရောက်ပြီ။မှန်ပါဗျာ။ အဲထုတ်ပြီးကျွန်တော်ရေးတာလားတခုကျွန်တော်လည်းဒီမှာဒီဟာကိုဘာထုတ်တမဗျာဒီဟာရောက်တမဗျာဟင်မမဗျာအဲ့ဒါရောက်ပြီတမရာထုတ်ပြီတမဗျာဟင်အဲ့တော့ဒီဒီထုတ်ပေါ်ကနေပြီးတော့စီကြတာတမဗျာမမဗျာထုတ်ပြီးအဲ့ဒါထုတ်ပြီတမဗျာဟောလာရောက်ပြီတမအဲ့အဲ့ဒီတိုင်းညီကြီးချရတာလေမမဗျာဘာဓမ္မဗျာ

ဟိုအတန်ငါးခုရှိတာတို့ဒီကလည်းတန်ငါးခုရှိတာကိုမှန်ပါဗျာတန်ငါးခုပြောမနေနဲ့မှန်ပါဘုရားကအတန်ငါးမျိုးပြောစို့လူချင်းစိတ်ကြီးနဲ့လောက်တာမှန်ပါဗျာအဲ့ဒါနံပါတ်1တာပဲတော့မခံရင်သိနေလို့ဘာလို့မရမှာတော့ဝမ်းမဲ့ပွာတာဒုတိယအတာမှန်ပါဗျာတည့်ရဲ့တည့်ရဲ့ရဲကြလာပြီကိုဖြစ်သလိုမတွေ့တော့စိတ်ထားကြလာတဲ့ဒီနာမိတ်တာဝင်ပါပဲအဲ့ဒါကိုဟို စိတ်ဓာတ်ကြသွားတာကိုထိနာမိတာခေါ်တာကိုထိုင်မှန်ပြင်းရင်သိပေါ်တာပေါ့တကယ်တော့တော့မဟုတ်တော့ဘူးပေါ့နာမသုံးတာပေါ့ဟုတ်ဗျာအဲ့တော့ဒီကောင်ကြီးပြင်းပြပမာလောက်ထားရင်ဒီနှလုံးသွေးကပူကျက်နေတဲ့အတွက်စိတ်တွေပြန့်လွင့်ကုန်ပြီမှန်ပါဗျာဟုတ်တော့အဲ့ဒါပြန့်လွင့်တယ်လို့ခေါ်တာဥဒိတလို့သာလို့သုံးတယ်မှန်ပါဗျာဒီကြားတဲ့ဘွားကလာအောင်မငါငယ်ငယ်တုန်းကသာလုတ်ခဲ့ပြီးအခုဒီချိန်ကျမှပဲ့နေနဲ့ ကိုကိုကလေးအဲ့ဒီနေအားလုံးပေါ်ရတဲ့မှန်ပါဗျာဟင်ငိုကိုရင်နေတာလေးဒီရမယ်တဲ့သွားရင်တောက်ခေါက်သေးတာလည်းသူစိတ်ထဲကမှန်ပါဗျာနာသားငယ်ငယ်လေးကလူတရားရေးပဲ့နေနဲ့တို့တော့က73နှစ်သမီးလေးညာပညာမှန်ပါဗျာတို့နဲ့အာထုတ်တာဆိုရင်အဲဆက်ရှင်တွေကစရှိတာတို့ကအဲတော့က30ချစ်သွားတာမှန်ပါဗျာဟင်မှန်ပါဗျာအဲ့ဒီ30အတွင်းနဲ့90အတွင်းပြိုင် ကျုံကျုံတာပဲ30တွင်ကသူကြီးတက်ထားတယ်သူကြီးတက်ထားတယ်သူရအကောင်မှာအကောင်မဟုတ်မှန်ပါဗျာဟင်ပြီးတော့သူတို့ကအိမ်အောင်တယ်မဟုတ်ဘူးသူကအိမ်အောင်တယ်ပြီးတော့သူကသူသူဖြုံထားတာမှန်ပါတောင်းမသူကသူအမကောင်မှန်ပါကျုံပါပဲ90ရက်တဲ့90တို့မမီဘူးမှန်ပါဗျာမီဘူးတို့တဲ့သူအားကြသွားပြီလေမှန်ပါဗျာသူအားကြသွားပြီလေမှန်ပါဟုတ်ဗျာ အဲ့ဒီမှာသုံးလုံးလေးတွေနဲ့သွားကြည့်ပြီးတော့ကိုကိုကိုနှုံတရတာလည်းပါတာပဲငါငငယ်တို့အားလုံးခဲပြီးညင်ပဲနဲ့အဲ့ဒါလည်းအတားပဲလားမှန်ပါဗျာအဲ့ဒါလည်းအတားပဲလားမှန်ပါဗျာနောက်ဆုံးတော့ဒီတိုင်းကြီးဆက်ပြီးနေလို့ကောင်းမှာမလားပြန်ရကောင်းမလားနဲ့ဝိသတိသာသာတော့ဆုံးပဲလေဒီတိုင်းကြီးဆက်အားထုတ်အောင်ကောင်းမလားပြန်ရကောင်းမလားဖြစ်သေးတော့ပေါ့ဟုတ်တယ် ညာလာရတာကိုညာလာမှန်ပါဗျာအဲ့ဒါဒါကွာအဲ့ဒါကတော့ငါလုပ်မယ်ဆိုလို့ဒီတန်ငါမျိုးပေါ်တာမှန်ပါသူဖြစ်ချင်တာဖြစ်ဆရာခိုင်းတဲ့အတိုင်းလုပ်မယ်ဆိုအတားမပေါ်ပါဘူးမှန်ပါဗျာသူပြင်းပြလို့ရမရတာသူကိစ္စလေမှန်တယ်တခါကြီးတို့စင်နေပြောတာသူကအမြဲတမ်းစင်နေပြောလို့ပြောထားရှိတယ်မှန်ပါဗျာဟုတ်ဗျာဟင်တိုက်ပွဲအောင်မအောင်ဒီတာတာကောင်းအလုပ်မဟုတ်မဟုတ်ဘူးမှန်ပါဗျာ တန်ဖိုးရဲ့အမိတ်နာခံမနာခံခြင်းတွေသာတသာကောင်းရဲ့အမိတ်အလုပ်ဆိုတာမှန်ပါဗျာဟုတ်နော်မှန်ပါဗျာဒီတိုက်ပွဲမအောင်ဟိုတာရင်မှုထူကြီးတော့ပေးရမှာလေတာသားလည်းဘာဆိုင်မှန်ပါဗျာမှန်ပါဗျာဟုတ်နော်ဟုတ်ပါဟုတ်ပါဗျာဟင်ဒီဒီဒီတိုက်ပွဲမမအောင်ရင်အဲတာရင်မှုထူကြီးလာတော့ခံပါလားဟိုကလေးတို့တာသားလည်းဘာဆိုင်မှန်ပါဗျာတာသားကတာမှုခိုင်းတဲ့အတိုင်းတက်ဖို့တက်လိုက်တက်လိုက်ယူမဲ့လေထောက်ဆိုဆိုလိုက်ယူမဲ့လေမှန်ပါဗျာ တချို့နေရာသူ့တဏှာလုံးဒုက္ခရောက်မဲ့နေရာတယောက်နှစ်ယောက်တော့ဖြင့်ကြားသာလို့ထိုးပြခဲ့ရပါလေအသေးခံတိုက်တင်တာသူ့တိုက်ခဲရပါပဲလေပေမမန်းတိလေတိုက်ဆိုတက်ဆိုတိုက်တိုက်ပြလိုက်လေတဲ့တဲ့မှာပဲလေဒီလေဒီတိုင်းပဲအဲတသာကောင်းလို့မြည်ပြီးတမှုရဲ့အမိတ်ငါခံခြင်းဒီသာအဓိကဆိုမှန်ပါဗျာဒုတိယစခါမှာအဲ့ဒါအမြဲတမ်း order ပါတယ်မှန်ပါဟုတ်ဗျာ မှန်ပါဗျာဟိမှန်ပါအဲ့ဒါကိုစာလို့သုံးဝိသတ္တကုံမှုစာလို့သုံးပါလေဖျားစကားမြေဝဲမကြနာထောက်နာလေမှန်ပါဗျာဟုတ်နော်မှန်ပါမြေဝဲမကြနာထောက်နာဆိုအဲ့ဒါပြောတော့ပေါ့ရမှန်ပါကိုယ်ဝင်မရှုံနဲ့ပေါ့ရကူရတယ်မတက်သူတောင်မှန်ပါလူခိုင်းတဲ့တိုင်းလုံးပါရင်မတက်ဆရာတော်ဖွားတော်မဟုတ်မှန်ပါဖွားနဲ့ဘာမှမဆိုင်သူခိုင်းတဲ့တိုင်းသာလုံးချမှန်ပါ သူကဟိုဘွားတို့တို့ပြောနေကြဆိုရင်တော့ဟိုတရားပရိမဝါနေခေါ်တာဒါကအဖွာအတွက်ခေါ်တာလည်းဖြစ်ဖြစ်နိုင်တယ်အများအတွက်လည်းဖြစ်နိုင်တယ်မှန်ပါဗျာအခါတည်းဟိုတို့အာထုဘာသာ၄၅၆ရက်လောက်ကတော့တမာတိထူတော်မှုရအတွက်ဆိုအများတို့ခေါ်တာပါခုနှစ်ရက်ဟိုပဲ၁၀ရက်လောက်ဆိုလို့ရှိရင်တချို့ကညံပါတယ်ဘုကတက်ပြီလေအဲဒီခါကျဟိုတယောက်ကိုဦးစားပြီးခေါ်နေရတာလည်းအများကြီးပါပါတယ်ဟုတ်ဗျာဟင် အဖွားပွားတရားသိခံနိုင်နေတာကိုပြင်ပေးလိုက်တဲ့ဟာအဲ့ဒါအဖွားအတွက်အဓိကအပေးမှတပီတော့ဒီလိုဖြစ်တယ်ဒီလိုဖြစ်တယ်ဆိုဒီလိုဆိုအဖွားဘယ်လိုလုပ်ဘယ်လိုလုပ်ခိုင်းလိုက်လိမ့်မယ်အဲ့ဒီဘယ်လိုလုပ်ဆိုတာအရေးကြီးဆုံးမှန်ပါအဲ့ဒါအဖွားတရဲ့အတွက်ကိုပေးလိုက်တာမှန်ပါဗျာဟေးမှန်ပါဟေးဟိုဝန်ပြေတော့ဟိုဝန်ပြေတော့သူ့ကိုกินလာသူ့ကိုဒီတရဲ့တော့ဒီနေရာกินချလိုက်တဲ့သဘောပေါ့ ဒီနေရာလို့လို့ဖို့လှူချဖို့သူပြီးလိုက်တဲ့တောင်းပေးတာပေါ့ဟုတ်သလားဟုတ်နော်ဟောပြောမှုနဲ့ပြသမှုမှာအဲ့ဒီပြသမှုအရေးကြီးဆုံးပဲအဲဖွားဘယ်လိုလုပ်ဘယ်လိုကိုင်းဟိုခိုင်းလိုက်နိုင်မယ်လေမှန်ပါဘူးအဲဒီမှာဘွားကတင်မမလုပ်ခဲ့နဲ့တင်မတော့ဘာမှမသိပဲနဲ့တင်မလုပ်တာလားဟိုကြကိုလိုကာယပုံပေါ့အဲအရှင်ပြပြောတဲ့တိုင်းသူတပိတော့ဘယ်လိုလုပ်အောင်လဲဘာဖြစ်ခဲ့တောက်ခဲ့ ဟုတ်ဗျာတပါဗျာဘာမှမသိဘဲနဲ့တင်ဘာလို့လာလို့ဟုတ်ကလားမှန်ပါဗျာဒီတို့ကသူတရားဟောကြတဲ့ကနားထောင်တာပဲသူအိမ်တရားဟောတဲ့နေရာဟိုချီပေါက်စင်တိုက်တယ်လို့သူတို့ကတိုက်တာမှန်ပါဗျာချီပေါက်စင်တိုက်တာပေါက်စင်တိုက်တဲ့ကိုယ်လည်းမှတစ်လက်ကြီးတာပဲလေမှန်ပါဗျာအဲ့တော့ဟိုလေသူဘာဟောတာငါဘာလုပ်နေလဲ သူဘာကိုဒီကတာဟောနေတယ်ငါကဘယ်ကနေမှတ်နေတယ်ဒါကူကအမြဲတမ်းအာရုံပြုမှန်ပါဗျာနာတော့အားဖြင့်ဘွားတို့အဲ့ဒီတရားကအရင်တရားလိုမဟုတ်ဘူးဘွားတို့ဟောအလုံးလုံးတဲ့ဘောကနေပြီးတော့ဟောနေတာမှန်ပါအရင်တရားကတော့သရာတက်ပြီးပြီလေမှန်ပါဗျာပြင်ရတင်ရဟောမှာပေါ့မှန်ပါဗျာဟိုကတော့အလုံးလုံးဖို့ပြီးတဲ့တရားမှန်ပါဗျာဟုတ်တော့အလုံးပြီးတရားဆိုတာအလုံးလုံးဖို့ပြီးတာမှန်ပါဗျာဘွားတို့ဟိုတို့တော့ကတော့9နာရီသိခါလာဖို့ นี่ในนางคอร์กูไอเราคนนายดูสิเตียบัวนี่กี่คอละဟုတ်နော်စိတ်ပြီးတဲ့ဟာကိုကြည့်ပြီးတော့ဒီကနေ့ဘသူအဓိကထားဟောရပါမယ်နားထောင်လိုက်တာမနေ့ကငါဘာစစ်ပါခဲ့ငါဘာစစ်ခံခဲ့လားသူဘာဟောနေတယ်ချက်ချင်းပြီးတာဟုတ်ဗျာတူကနှစ်နာရီတရားနာပါတယ်သုံးနာရီပြီးပါတယ်သုံးနာရီနဲ့လေးနာရီကြာစင်းကြဟုတ်ဗျာအဲလေးနာရီထိုင်နေကြရင်သူဘာပြောတာငါဘာလုပ်မယ်တိုက် တိုက်ွက်ပြောင်းလို့ဆိုတိုက်ွက်ပြောင်းလို့ပေါ့သူခိုင်းတဲ့တိုင်းလောက်ချတာဘူးသူလေညိုးထိုးတဲ့နာကိုတဲ့တဲ့မမြင်တော့မတိမ်မရင်ကြည့်ပြီးလုံနိုင်တော့ဟောမောတက်တယ်ဟောရမှန်ပါဗျာဟုတ်တော့မှန်ပါဗျာတဲ့ကြီးတော့သူညာနဲ့ကိုညာပဲတူတူပါမလို့တူနိုင်ပါအောင်ဗျာမှန်ပါဟုတ်တော့မမေးလားမှန်ပါဗျာအဲ့ဒီပြတာမှုအရေးကြီးဆုံး ပြင်ပြီးတာကိုကြာတာမှုပြောတာလေမှန်ပါဗျာဟုတ်နော်မှန်ပါဟင်ပြင်ပြီးတဲ့အတိုင်းဘာလုပ်နိုင်တာလဲဟင်ငါကရင်ပြန်မိတ်သူခုမှန်ပါဟင်ဟင်ကိုနာကဒူဒူစကားကဟိုရောက်ဒီရောက်တော့ပါတယ်မလားအေးလှုပ်လှုပ်မဟုတ်ဘူးလားဟုတ်ပါမှန်ပါဗျာအေးလှုပ်လှုပ်မနောသိရှိတယ်ကိုနာဒါငါမျိုးပြောပြီးပြီနော်ထုတ်စည်းဥပမာနဲ့ဟုတ်လားအဲ့ဒီကမပါမှ အဲ့ဒီလှုပ်လှုပ်လှုပ်လှုပ်ကတကာကြီးကဒီကအတွေးနေရင်နေတော့တွေးကြည်လာတဲ့အတွက်လှုပ်လှုပ်ကတိယုံမကောက်မြင်းကူလာတော့မှန်ပါဗျာနေနမိတ်တန်းကြီးအများဆုံးမြင်လေမှန်ပါဗျာခွာတော့ကြတော့ဖောင်းနမိတ်ကြီးမှန်ပါဗျာဖောင်းနမိတ်ကြီးမြင်ပါပေါ်ပွားလို့ကြဟေးနေနမိတ်နဲ့ဖောင်းနမိတ်သိမကွာကြဘူးသို့တော့ဟိုဟိုဟိုဘာလို့ Ramaja doni ne Ramaja doni lo kwa mbo. Ramaja doni ya oka ni vira. Ramaja doni ya bo wa vira te. Phong na ma da ga di ya de. ဟုတ်ဗျာမှန်ပါဗျာဒီအဲ့တော့ဒီဖောင်းနေဖောင်းနေပဲချင်းဝင်လေးကတရားဝင်လာပဲချင်းမှန်ပါဒီဟိုထွက်တွေထွက်သွားရင်ဟိုကလည်းပင်ကျသွားတာပဲမှန်ပါဗျာဒီမှန်ပါအဲ့တော့တို့မြင်ရတော့ဒီအဖောင်းကစမြင်ရတာပဲတက်လာတာကစမြင်ရတာ နာသီဝကမှတ်တဲ့ပုဂ္ဂိုလ်ကြတော့ကြာတာကသာမီမှာပေါ့ဝင်တယ်ဆိုအောက်ကြသွားတာလေနာသီကချက်တိုင်းကြသွားတာလေတို့ကမဟုတ်ဘူးချက်တိုင်းကရင်ညွတ်ကိုတက်လာတာကြီးပွားမြင်ရတာအဲဒီချိန်မှာဘွားရင်မဲဒူဒူကြီးလည်းဖြစ်နိုင်တဲ့ဂျိုးဘွေးဘွေးလည်းဖြစ်နိုင်တဲ့အများဆုံးမဲဒူဒူဆိုတာတခါကြီးလို့စီကြီးတွေပါလေပေးနေတဲ့ဟိုလိုဆောက်ဦးတို့ဆောက်ဦးတို့မီးလောင်တယ်လို့ပေါ့မှန်ပါဗျာ မောင်တော်တရားဟိုသူသူကမှမကြည့်သေးတာအဲ့တော့လေနမိတ်တိုင်းကြတဲ့အဲ့လိုကြည့်ရမဲမဲကြည့်သူလူကြည့်အချောင်းကြီးလည်းဖြစ်နိုင်တယ်အလုံးကြီးလည်းဖြစ်နိုင်တယ်ဖြစ်ချင်တာဖြစ်ဘူးကိုရှုခွက်မလို့မလိုက်ရဘူးဒါပေါ်လေဟုတ်ပြီဆိုများသွားများအဲပျော်စိတ်မဝင်လေနဲ့အဲ့ဒါတက်စိတ်ဝင်လာတယ်ပျောက်ကြတယ်ဟုတ်နော်ဝန်တာစိတ်ဝင်လာရင်ပျောက်မယ်ခွာ မှန်ပါဗျာကိုကပွဲကြီးသမားပါဆိုမှန်ပါပွဲကြီးသမားကဟိုဇန်တူတွေ့တဲ့အဲကြည်ုံတက်တက်လေးဇာကောင်ကြီးရင်းနဲ့ဇာလမ်းပြီးကျင်တော်လေးမှန်ပါဗျာဟင်ဇာကောင်နဲ့ပြီးအောင်ပြီးဇာလမ်းမှာပြီးအောင်ပါလေမှန်ပါဟုတ်တလားဘွားဟင်သူဘာလို့တခါတလေအဲအဟွာရအဲဖောင်းဆိုဟိုပဲလေပေဆိုဒီပဲလေနဲ့ဟိုနိုင်ချင်းပြီးလို့လည်းဖြစ်နိုင်တယ်မှန်ပါအထက်တဲ့အောက်ဆင်းလည်းဖြစ်နိုင်တယ် တို့ဖြစ်ခြင်းအဖြစ်အဖွားစိတ်ကစားတဲ့တိုင်းလာပြနေတာအဲ့ဒါအဖွားစိတ်ကစားနေတာဘယ်ကမှလာကြတာမဟုတ်ဘူးဘာပြောနေသေးတော့အဲ့အဖွားစိတ်ကစားလာပြတာဒီစိတ်လုံးရင်သူလုံးမှာပေါ်ပေါ်ရစိတ်ကအာယုံတော့ပါသွားရင်ရှင်ကြီးဖြစ်မှာပေါ်ပေါ်ရ တိတ်ကရှုဝေနာကနေလုံးနေမှာပေါ့ကွာလားဟင်တိတ်ကဒီလိုလို့ထင်လိုက်ရင်သူကဒီလိုကြီးနိုင်ချိန်ကြီးလို့ပဲဟင်ဘွားကတဲကြလို့ထင်ရင်တဲကြကြီးပဲအဲ့ဒီအောင်မှာတော့မိကူဟိုသိရွယ်၆လောင်နဲ့မိကူနဲ့ဖီကြီးလောင်နဲ့မိကူဒါပဲပေါ်မှာပါမေရာနဲ့အဲ့ဒါပဲပေါ်နေတာတို့တော့ကတော့တခိုင်းတို့ငယ်သားငါပြောသည်ခေါ်သွားငါပြောသည်လေးလေးလေးလေးအဲ့ဒါလိုဟာလေးစတွေ့တာချက်တိုင်းကနေတက်လာလိုက် ပြန်ချသွားလိုက်နဲ့မွဲမွဲကြည့်ပြအဲ့ဒီကသာတွေ့လေကြည့်နောက်တစ်ခါတိုင်းနဲ့အဲ့ဒါလေးပေါ်အောင်များနှမ်းမပြောလေးတေမဲ့တာချမ်းညော်သေးလားကွာတေမဲ့အဖွားလို့လို့ရတာမလို့ဆိုတော့စိတ်ကြီးလို့တွေးလို့ရတာလေဘောဝင်ရှုပ်တာလေဒါဘောဝင်ရှုပ်တာလေငါဝင်ရှုပ်နေပြောထားတာလေမှတ်ပြီလားဟင် အဲပြန်ပေါ်လာပြီငါငါလိုချင်တာလေးဒါပဲလို့များသွားဝမ်းမသားမပြန်ချက်ချင်းကြပြောက်ပါဟုတ်ကဲ့ဟိုဝါလည်းကိုဟိုသာဝေးဆိုရင်ဟိုတွားနှောက်လိုက်တော့အနေထလာတယ်လို့ပြောပေါ့အနေထလာရဲ့ဟိုအပေါ်ကအကြီးပြင်းကတို့ပျောက်ပေါ်မှာပေါ့အဲ့တော့အရေးပျောက်ပေါ်မှာပေါ့အဲ့ဒါပဲပေါ့အဲ့ဒီဟာကိုအကောင်ကောင်မွေးဟွာသူဟာသူတပိတ်ဆန်းဆန်းဆုံးဆုံးကိုကကိုရှုွယ်ကြည့် မင်းသမီးဘယ်တော့ငါထွက်ထွက်ညာတော့ငါထွက်ထွက်ဇာတ်ကုန်တဲ့ကြည့်နေရင်ဟိုဘယ်တော့ငါထွက်တာကောမမြင်နိုင်ဘူးလားဒီဘက်တော့ငါထွက်တယ်မြင်တာပဲမင်းသားထွက်တယ်မြင်တာပဲဇာကုန်တာလည်းမလို့နဲ့ဘွာရမီးပြက်လို့ပြင်းတဲ့ကောင်းတော်မရပဲမင်းသမီးမင်းသားတော့မကောင်းဘူးဟုတ်ကဲ့မီးပြက်လို့တက်ပြင်းတဲ့ကောင်းလို့အသားချက်ပဲပြက်လို့တက်ပြင်းတဲ့ကောင်းတော်မရပဲဘွာရအမ်မလို့ခြင်းမရတာဆိုတော့သူမြေနာပြောနေကြတယ် လူချင်းတဲ့ကံနဲ့ဆန္ဒမရှိရဘူးအတာမှန်ပါဗျာခုနကထိုစီနဲ့ဥပမာပေးထားတာလေအဲ့ဒါနာပါတိအတာပဲပြောရမှန်ပြီလားအဲ့ဒီတုန်ကြီးဆန်ကြီးဖွာဘုဒ္ဓဘောဇလူဘောကျူွက်တဲ့မှအဲ့ဒါမှလို့တည်တဲ့ညာမို့မှန်ညာအဲ့ဒါစိတ်ဒီလို့တည်တဲ့ညာမို့သမာဓိညာဟုတ်ဗျာဟင်အာယုမှန်လို့တည်တဲ့အတွက်အာယုမှန်ညာ လူအားမကောင်းမင်းနဲ့ဟိုဘက်ကအသိဉာဏ်ကိုလည်းထိတာပဲလို့သိတာပဲလို့ဆိုတော့ဝိပဿနာဉာဏ်ပဲတော့မှမတတ်နိုင်ဘူးမှန်ပါဗျာတမာတိဉာဏ်ကကြည်ကလုတ်ပြီးမှဟိုဘက်ကပညာဉာဏ်ကနောက်ကလိုက်ရတာမှန်ပါဗျာအဲတခါယူလို့တော့စာတော့ခင်ဗျားတို့မှတ်မိမှာပါတို့ဟိုတိုင်းပြည်လူလာရေးရတာသာကပြန်ပြီးတူထောင်တီထောင်တယ်လို့လေဒီခြေကတိုက်ခိုက်ရေးဖြစ်တဲ့တာကခြေကနေသိ နောက်ကဟိုဘာတို့အုတ်ချုပ်ကြီးကနောက်ကလဲရတာမဟုတ်လားမှန်ပါဗျာအုတ်ချုပ်ကြီးတို့တရားပြင်ကြီးတို့ဒေသန္တရခေါ်တာမှန်ပါဗျာဟင်စီကစစ်တကနေကိုသိမ့်ပြီးစီကနေသိမ့်ပြီးတော့အဲမင်းကြီးကကိုဖြစ်နေပြီဆိုရင်နောက်ကအုတ်ချုပ်ကြီးလိုက်တယ်လို့တမာတိကခုနကစီကနေသိမ့်ပြီးတာပညာကနောက်ကလိုက်ပြီးသိပြီးတာပဲရှိတာမှန်ပါဗျာဟုတ်ကဲ့မှန်ပါဗျာဟုတ်ကလားဟောဒီတမာတိညာကြီးမှာဟိုပညာညာပေါ်တာဖွာရမှန်ပါဗျာဟုတ်ကဲ့နော် အဲတညာနဲ့တညာအဲအဖွားကအာနေလို့ညာပါလို့တရက်နဲ့မတက်နှစ်ရက်နဲ့မတက်နိုင်ဒီတမာရီပဲထူထောင်နေရတာပဲတမာရီထူတော်ဝါများလို့အကောင်းလာပြီဆိုရင်ဟိုကပညာဉာဏ်တော့ကနေပြီးနေသိမ့်တော့တာပဲလေနောက်ခလိုက်တော့ဒါဒီနည်းနဲ့ဖွားစီပြပွားလိမ့်မယ်အဖွားဘွေးကြီးကမပြောခေါက်မှထားခဲ့တော့ဟင်ပြောမခေါက်မချင်းမထားခဲ့နဲ့ဟင်ပြီးတော့တို့ပြောနေကြစီသေးတယ်ဖွား ကလေးဝဲကြီးမကြီးနဲ့လူကြီးဝဲကြီးကြီးပေါ့မှန်ပါဗျာဟင်ကလေးငယ်တို့ကတော့ဘွဲလိုက်ကြည့်ဘူးလားတော့မဟုတ်ဘူးလားတို့တော့ဘွဲကြီးတော့ကလေးတော့ကလေးဒီပေါ့ဟိုလိုဘာလို့မင်းမင်းမင်းမင်းထွက်လာမင်းမင်းမှန်တော့ဒီမှာပေါ့မင်းသားထွက်လာတော့မင်းသားမှန်တော့မသိနိုင်ဘူးလားအဲဒီတော့တော့သိတာပဲကလေးကဟုတ်တော့ပြီးတော့သူကကာကြီးပြောရင်ကာကြီးလေးကြားမှာပဲကာဝေးပြောကာဝေးကြားမှာပဲတို့တော့ဒီကာကြီးကာဝေးဘာလို့ပြောလဲဆိုတဲ့အထိပ္ပယ်ကလေးမသိဘူး ဟင်အဲ့တော့ကြည်ရင်လည်းဘွေးကြည်ရင်လည်းအိပ်ပျော်သွားတာများပါတယ်ဟင်လူငယ်ငယ်တော့အမေပွေ့ကြရတာများပါတယ်ဟုတ်တော့ကလေးဘွေးကြည်ညာမှပါပဲလူကြီးဘွေးကြီးကတော့အယုတ်ကြည်ရင်လည်းသူ့နောက်ကခံတဲ့အနာကြည်ရင်လည်းသူ့နောက်ကသာထုတ်ပြရဒါပါပြောတာဒါပါလုပ်တာဟုတ်တော့ဟင်သာကောင်ကြည့်ပြီးသာလမ်းကိုပြရတာဒါလူကြီးဘွေးကြီးနာပါမှသွားတာ ဟုတ်တော့အလေးပွဲကြီးရတော့တင်ညာမှလောက်တာရှိတာဖြစ်လေမှန်ပါဒါတော့ဒါမင်းသမီးဒါမင်းသားသူကဟိုကာကြီးပေါ်ပြောလိုက်ရကာကြီးခါဝေးပြောလိုက်ခါဝေးကလေးကပြောလို့ပြီးတော့မှန်ပါတို့တော့အယုံနောက်ကပါလာတဲ့အသေးပဲညာမပေါ်နိုင်ဘူးမှန်ပါဗျာဟေးအဲ့တော့ဇာလန်ဆုံးအောင်သူဇာယူမလဲဘူးပေါ့ပါရလူကြီးကြတော့အဲ့ဒါကြည်ရင်လည်းအဲတို့ဘာလို့ပညာနောက်မှာပညာပါတာမဟုတ်ဘူးလားမှန်ပါဗျာဟေး အတွေ့အကြုံရလေအဲတော့ဇာကောင်ကြီးနဲ့ဇာလမ်းပိတာဖွာရလိုက်မရှာရဘူးဖွာရအဖွာမွေးကလေးကရှိနေတဲ့ဇာကောင်ကြီးမွေးကလေးကဖွာခန္ဓာကိုယ်ရဲ့ပြနေတဲ့ဇာဇာယုတ်တိအဖွာဇာလမ်းမပိတာရှိတာအဲဒါဇာလမ်းပြီးအောင်မှခိုင်းတာလား